တမန်တော်ဝုဒ္ဓခန်းကြီး19အငယ်1မှ9အာပေါလုသည်ကောရိန္သုမြို့၌နေစဉ်ပေါလုသည်အထက်အရန်များကိုရှောက်သွားပြီးမှအေဖဲ့မြို့သို့ရောက်၍တပည့်တော်အချို့တို့ကိုတွေ့လျင် သင်တို့သည်ယုံကြည်သည့်နောက်တန်ရှင်သောဝိညာဉ်တော်ကို ခံကြပြီလို့ဟု မေးသည်ရှိသောတန်ရှင်သောဝိညာဉ်တော်တယောက်တီကို အကျွန်ုပ်တို့မသိပါဟု ပြောဆိုကြ၏ပေါလုကလည်းတို့ဖြစ်လျင် သင်တို့သည်အဘယ်မည်သောဗတ္တိဇံကိုခံကြသနည်းဟု မေးလျှင်၊ယောဟန်၏ဗတ္တိဇံကိုခံပါသည်ဟု ပြောဆိုကြ၏။ပေါလုကလည်း၊ယောဟန်က၊ငါ့နောက်ကြွလာသောသူကိုယုံကြည်ရမည်ဟုလူများတို့အားပြောဆိုလျက်၊နောင်တနှင့်စပ်ဆိုင်သောဗတ္တိဇံကိုပေး၏။ထိုသို့ဆိုရာ၌ယေရှုခရစ်ကို ဆိုလိုသည်ဟူသောစကားကိုကြားလျှင်၊ထိုသူတို့သည်သခင်ယေရှု၏ နာမ၌ဗတ္တိဇံကိုခံကြ၏ပေါလုသည်လည်းသူတို့အပေါ်၌လက်ကိုတင်လျင်တန်ရှင်သောဝိညာဉ်တော်သည်ဆင်းသက်တော်မူသည်ဖြင့်ထိုသူတို့သည်အမျိုးမျိုးသောဘာသာစကားကိုပြော၍ပရောဖက်ပြုကြ၏ထိုသူတို့သည် အရေအတွက်အားဖြင့်တစ်ကြိမ်နှစ်ယောက်မျှလောက်ရှိသည်အငယ်၈မှ၁၂ထိုနောက်မှ ပေါလုသည်တရားစရသို့ဝင်၍သုံးလပတ်လုံးဘုရားသခင်၏နိုင်ငံတော်အကြောင်းများကို ဆွေးနွေးနှီးနှော၍ဖျားယောင်းသွေးဆောင်သည်ဖြင့်ရဲရင်စွာ ဟောပြောလေ၏အချို့သောသူတို့သည်ခိုင်မာသောစိတ်ရှိ၍မယုံကြည်ဘဲနေလျက်လူများရှိမှထိုဘာသာကို ကဲ့ရဲ့သောအခါပေါလုသည်သူတို့အထဲမှ ထွက်သွား၍တပည့်တော်တို့ကိုအတိအချာခွဲထားပြီးမှတုရန်တုအမည်ရှိသော သူ၏စာသင်စရာ၌နှစ်နှစ်ပတ်လုံးနေ့တိုင်းဟောပြောသောအဖြစ်အာရှိပြည်သားဖြစ်သောယူဒလူ ဟေလသလူအပေါင်းတို့သည်သခင်ယေရှု၏နှုတ်ကပတ်တရားတော်ကိုကြားရကြ၏။ဘုရားသခင်သည်ပေါလုလက်ဖြင့်အလွန်တရာထူးဆန်းသောတန်ခိုးများကို ပြတော်မူသည်ဖြစ်၍၊ပေါလုသုံးသောပဝါ၊ခါးပန်းတခုခုကိုအနာရောဂါရှိသောသူတို့ဆီသို့ပေးလိုက်၍သူတို့သည်အနာရောဂါနှင့်ကင်းလွတ်ကြ၏။နတ်ဆိုးတို့လည်းထွက်သွားကြ၏။13 ထိုအခါအရရသို့လှည့်လည်၍ဒိဋ္ဌံတစ္ဆာပေးတတ်သောယူရလူအချို့တို့ကပေါလုဟောပြောသောယေရှုကိုငါတိုင်တည်၍တင်တို့ကိုဒိဋ္ဌံတစ္ဆာပေး၏ဟုဆိုလျက်နတ်ဆိုးဆွဲသော သူတို့၏အပေါ်၌သခင်ယေရှု၏နာမတော်ကိုမွတ်ဆန်းကြ၏တကေဝအမည်ရှိသောယေပရဟိမင်းဤသားခုနှစ်ယောက်တို့သည်ထိုတို့ပြုကြ၏နတ်ဆိုးကလည်းယေရှုကိုငါတည်၏ပေါလုကိုလည်းငါတည်၏ သင်တို့ကားအဘယ်သူနည်းဟု ပြောဆိုပြီးလျှင်၊နတ်ဆိုးစွဲသောသူသည်ထိုသူတို့အပေါ်သို့ ခုန်တက်၍နိုင်သဖြင့်၊လုယက်နှိပ်စက်သောကြောင့်၊ထိုအိမ်မှ အဝတ်မပါဘဲအနာများနှင့် ထွက်ပြေးစေ၏။ထိုအကြောင်းအရာကိုဧဖက်မြို့၌နေသောယုဒလူနှင့် ဟေလသလူ အပေါင်းတို့သည်ကြားသိလျှင်၊ကြောက်ရွံ့ခြင်းသို့ရောက်၍သခင်ယေရှု၏နာမတော်ကို ချီးမွမ်းကြ၏ယုံကြည်သောသူအများတို့သည်လည်းလာ၍မိမိတို့အကျင့်ကိုဖော်ပြလျက်တောင်းပန်ကြ၏နတ်ဝိဇ္ဇာအတက်ကိုတုံးဆောင်သော သူအများတို့သည်လည်းမိမိတို့စာဆောင်ကိုယူခဲ့၍လူအပေါင်းတို့ရှေ့မှမီးရှို့ကြ၏စာဆောင်အဖိုးကိုချင်းတွက်သောငွေအပြား9000ထိုက်တီကိုတိကြ၏ထိုတို့သခင်ဖျား၏သာသနာတော်သည်တကိုးနှင့်တိုးပွား၍အောင်မြင်လေ၏ အငယ်21မှ22ထိုနောက်မှပေါလုကငါသည်မာကေဒေါနီပြည်နှင့်အခါယပြည်ကိုရှောက်သွားပြီလင်ယေရုရှလင်မြို့သို့သွားမည်ထိုမြို့သို့ရောက်ပြီးသည့်နောက်ယောမမြို့ကိုမြင်ရမည်ဟုစိတ်ထဲမှအကြံရှိသည်ဖြစ်၍မိမိအားလှုပ်ကြွေးသောသူနှစ်ယောက်တိမောသေနှင့်အေရတုတို့ကိုမာကေဒေါနီပြည်သို့ဆေလွတ်ပြီးမှမိမိသည် အာရှိပြည်၌ခဏနေသေး၏ အငယ်23မှ29ထိုအခါဘာသာတရားကြောင့်ရောက်သောအမှုကြီးဟုမူကားဒေမေတရိအမည်ရှိသောပရိန်သမားတယောက်သည်အာတေမိနတ်သမီး၏ငွေဗိမာန်ငယ်တို့ကိုလှုပ်သည်ဖြင့်ပရိန်သမားတို့အားစီးပွားများကို ပြုတတ်၏ထိုသူသည်ပရိန်သမားတို့နှင့် ထိုသို့သောအတတ်သမားများကိုစုရုံးစေပြီးလျှင်၊အချင်းလူတို့၊ဤအတတ်ကိုအမှီပြု၍ငါတို့၌အကျိုးစီးပွားဖြစ်သည်ကိုသင်တို့သိကြ၏။ယခုတွင်ထိုပေါလုက၊လူလက်ဖြင့်လုပ်သမျှတို့သည်ဘုရားမဟုတ်ဟုဆိုသဖြင့်၊ဧဖက်မြို့မှစ၍အာရှိပြည်တရှောက်လုံးကုန်မတတ်၊လူအပေါင်းတို့ကိုဖြားယောင်းသွေးဆောင်သည်ကိုသင်တို့သည်မြင်လျက်ကြားလျက်ရှိကြ၏။ထိုသို့လူများတို့သည် ငါတို့၏အတက်ကိုကဲ့ရဲ့သည်သာမကကြီးမြတ်သောနတ်သမီးအာတေမိ၏ဗိမာန်တော်ကိုပမာဏမပြုသဖြင့်အာရှိပြည်တလျှောက်လုံးမှဆ၍လောကီနိုင်ငံသားတို့ကိုးကွယ်သောဘုံတရီတော်သည်ပျက်စီးခြင်းသို့ရောက်မည်ကိုစိုးရင်စရာအကြောင်းရှိပါသည်ဟုပြောဆို၏အငယ်28မှ32ထိုစကားကိုကြားလျင်ထိုသူတို့သည်ဒေါသအမျက်နှင့်ပြည့်သည်ဖြင့် ဧဖဲ့လူတို့၏အာတေမိသည်ကြီးမြတ်တော်မူ၏ဟု အော်ဟစ်ကြ၏။တမျိုးလုံးယုံရင်ခတ်မြတ်ဖြစ်၍ပေါလုနှင့်အတူဒေသစာကြီးလှဲ့လေသော မာကေဒေါနီလူဂါယုနှင့်အာရိတ်တာခုတို့ကိုဆွဲယူပြီးလျှင်ပွဲခံရာဇေယျထဲသို့ညီညွတ်စွာတဟုန်ကြီးပြေးဝင်ကြ၏ပေါလုသည် လူစုတဲသို့ဝင်ခြင်းကအလိုရှိလျင်တပည့်တော်တို့သည် မြစ်သားကြ၏ပေါလု၏အဆွေဖြစ်သော ။အာရှိပွဲမင်းအချို့ကလည်း၊ပွဲခံရာစရပ်ထဲသို့ကိုယ်ကိုမအပ်ပါနှင့်ဟုသူ့ထံသို့စေလွှတ်၍တောင်းပန်လေ၏။စုဝေးသောလူတို့သည်ရုန်းရင်းခတ်မျှဖြစ်၍တယောက်တခြားစီအော်ဟစ်သဖြင့်၊လူအများတို့သည်မိမိတို့စုဝေးရသည်အကြောင်းကိုပင်မိမိတို့မသိကြ။ယုဒလူတို့သည်အာလေဇန္ဒြိကိုအခွင့်ပေး၍ သူတပါးတို့သည်လူစုရှေ့သို့သွားစေသဖြင့်၊သူသည်လက်နှင့်အမှတ်ပေး၍အပြစ်ဖြေရာစကားကို လူများတို့အားပြောခြင်းငှါအလိုရှိ၏။သူသည်ယုဒလူဖြစ်သည်ကိုသိကြလျှင်၊ဧဖက်လူတို့၏အာတေမိသည်ကြီးမြတ်တော်မူ၏ဟုနှစ်နာရီခန့်မျှလောက်သော လူအပေါင်းတို့သည်တသံတည်းနှင့်ဟစ်ကြော်ကြ၏။မြို့စာရေးသည်လူများကိုတိတ်စေပြီးလျှင်၊ဧဖက်လူတို့ ဧဖက်မြို့သည်ဇုသဘုရားထံမှကျသောရုပ်တုတော်တည်းဟူသော ကြီးမြတ်တော်မူသော အာတေမိကိုလုပ်ကျွေးသောဘုရားကျွန်ဖြစ်သည်ကိုမသိသောသူတစုံတယောက် ရှိသလော။ဤအရာများတို့သည်ငြင်းခုံဘွယ်မရှိသည်ဖြစ်၍၊သင်တို့သည်တိတ်ဆိတ်စွာနေသင့်ကြ၏။သတိနှင့်မဆင်ခြင်ဘဲအဘယ်အမှုကိုမျှမပြုသင့်ကြ။ဗိမာန်တော်ကိုလုယူဖျက်ဆီးခြင်းမရှိ၊သင်တို့၏ဘုရားကိုမကဲ့ရဲ့သော ဤလူတို့ကိုသင်တို့သည် ဆောင်ယူခဲ့ကြပြီတကား။ဒေမေတရိမှစ၍သူနှင့်အတူရှိသောပန်းထိမ်သမားတို့သည်တစုံတယောက်သောသူ၌အမှုရှိလျှင်ရုံးတော်ရှိ၏။မြို့ဝန်မင်းလည်းရှိ၏။အမှုသည်ချင်းတရားတွေ့ကြစေ။သို့မဟုတ်သင်တို့သည်အခြားအမှုကို အစီရင်ခံလိုလျှင်၊တရားသောအစည်းအဝေး၌စီရင်ရလိမ့်မည်။ယနေ့ရုန်းရင်းခတ်ခြင်းကိုပြုသောကြောင့် အမှုရောက်မည်ဟုစိုးရိမ်စရာရှိ၏အကြောင်းမူကားဤမတရားသော စီဝေခြင်းအကြောင်းကို ပြောเสียသုံးခုမျှမရှိဟု ဆိုပြီးလင်အစည်းဝေးကိုဖြစ်လေ၏